နှစ်ခုမြောက်ဖြစ်တဲ့တတဗလတုတ်တံနဲ့အဲ့ဒီတုတ်တံမှာဘုရားမင်းနာမည်ပြောတဲ့စကားအမြဲတမ်းမှတ်သားပြီးတော့လိုက်လာကျင့်သုံးစေရကောင်းတယ်အလမီဝတတ္တာပပစိတေနကုလပုတ်တေနဝိရိယံအာရဝိတောတတ္တာတရားနဲ့ ရှင်ယဟန်ဖြစ်လာတဲ့ပုဂ္ဂိုလ်ရှင်ယဟန်ဆိုတာနှမျိုးရှိတာပေါ့လက်မဲ့တဲ့ရှင်ယဟန်လက်ပဲပိုင်ဆိုင်ထားတဲ့ရှင်ယဟန်နှမျိုးရှိတာတွေကလက်နဲ့တူတဲ့တရားတရားကလက်ရှိတဲ့ပုဂ္ဂိုလ်ကတန်ဖိုးရှိတဲ့ပစ္စည်းဥစ္စာတွေတန်ဖိုးရှိတဲ့ယရနာတွေ ရှိတဲ့နေရာဒေသကိုသွားရင်လက်ရှိတဲ့ပုဂ္ဂိုလ်ကကိုလိုချင်တဲ့တန်ဖိုးရှိတဲ့အရာတွေကိုကိုလိုချင်တဲ့ယူလို့ရတယ်။လက်မရှိတဲ့ပုဂ္ဂိုလ်ကတော့ယူလို့မရဘူးပေါ့။ဒီလိုပဲသာသနာတော်မှာသရာတရားကြီးကိုဆိုလက်ရှိတဲ့ကိုရင်သရာတရားကြီးကိုဆိုလက်ရှိတဲ့ဥစဉ်သရာတရားကြီးကိုဆိုလက်ရှိတဲ့သံဃာပေါ့။အဲ့ဒီပုဂ္ဂိုလ်က သာသနာတော်မှာယူသိယူလိုက်တဲ့ကုသိုလ်တွေရှိတယ်ကုသိုလ်ယရနာတွေရှိတယ်အဲ့ဒီကုသိုလ်ယရနာတွေကိုသရတရားလက်ရှိတဲ့ကုရင်သရတရားလက်ရှိတဲ့ဥစဉ်သရတရားလက်ရှိတဲ့သံဃာပဲသရတရားလက်ရှိတဲ့ဘုရားသားတော်ပဲသာသနာတော်ကကုသိုလ်တွေကိုယူနိုင်တယ်လက်မဲ့တဲ့ပုဂ္ဂိုလ်မယူနိုင်ဘူးသာသနာတော်မှာကုသိုလ်တွေမျိုးစုံရှိတယ် ယဟန်နီသာမဏေတွေရဲ့အဓိကတာဝန်ဖြစ်တာကတော့ပရိယတိသာသနာတာဝန်ပฏิပတ်တိသာသနာတာဝန်ခန္ဓာဒူရတာဝန်ဝိပဿနာဒူရတာဝန်ဒါပဲစာသင်မယ်စာချမယ်ဘုရားစကားတော်တွေကိုလေ့လာမယ်မှတ်သားမယ်အဲ့ဒါကုသိုလ်တွေပါပဲဝိပဿနာဒူရတရားမှတ်တယ်ဒါလည်းကုသိုလ်ပဲယဟန်နီလိုရမယ်အလို့ရှင်သာမဏေတွေလိုရမယ်အလို့ အဲ့ဒီသာသနာတော်မှာယူရမယ်အဲ့ဒီကုသိုလ်တွေကိုများများယူနိုင်မှသာသနာဝန်ထမ်းဖြစ်ရယူနိုင်မယ်အဲကြောင့်သရတရားနဲ့ရှင်ဟောင်းဝတ်လာတဲ့ပုဂ္ဂိုလ်ကြီးမှန်ရင်ကုသိုလ်တရားတွေအများကြီးယူဖို့ရအတွက်သူကအကြီးအသေးကောင်ပြည့်စုံသွားတယ်သရတရားကင်းမဲ့တဲ့ရှင်ယဟန်ဆိုရင်ကုသိုလ်တရားတွေ ယူဖို့ရအခွင့်အရေးတွေလက်လွတ်ဆုံးရှုံးသွားတယ်။ဒါကြောင့်မြတ်စွာဘုရားကသရံတရားရှိတယ်။ရှင်ဟံအဖြစ်ခံယူထားတဲ့ပုဂ္ဂိုလ်ကုလပုဒ္ဒီနအမျိုးကောင်းသားအမျိုးကောင်းသားဆိုတာနှမျိုးအထကရာကဖွင့်ပြအဲ့ဒီနှမျိုးကဘာလို့အာစာရကုလပုဒ္ဒဇာတိကုလပုဒ္ဒဇာတိကုလပုဒ္ဒဆိုတာ ကိုမွေးပွားရာအမျိုးဆက်ကိုကကောင်းနေအမျိုးသားအမျိုးသမီးဖြစ်တယ်အာသာရကုလဗုဒ္ဓဆိုတာကတော့အကျင့်ကောင်းကိုကျင့်လို့အမျိုးကောင်းသားဖြစ်အမျိုးကောင်းသမီးဖြစ်တယ်အာသာရကုလဗုဒ္ဓအဲဒီအခါကရမှာဖွင့်လာတော့သီလသမာဓိပညာဝိမု ക്തി ဝိမု ക്തി ဉာဏတတနာဆိုတဲ့၅မျိုးကိုဖြစ်ချင်းတဲ့ပုဂ္ဂိုလ်အဲဒါအမျိုးကောင်းသားနားလည်တဲ့စကားလုံးနဲ့ခုပါကိုယ် ယူဆမယ်ဆိုရင်ကိုယ့်ရဲ့ကိုယ်အပြုကိုယ်အကျင့်ကောင်းအောင်ပြုပြင်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့နှုတ်အကျင့်ကိုကောင်းအောင်ပြုပြင်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့စိတ်အကျင့်ကိုကောင်းအောင်ပြုပြင်တဲ့ပုဂ္ဂိုလ်ကိုယ်ကျင့်ကိုနှုတ်ကျင့်ကိုစိတ်ကျင့်ကိုကောင်းအောင်ကျင့်နိုင်တယ်ကျင့်တတ်တယ်ကျင့်လေရှိတဲ့ပုဂ္ဂိုလ်ယဟန်ပေါ့လေကာမဏိပေါ့ကာမဏိဆိုရင်ကိုယ့်ရဲ့ကိုယ်ကျင့်လေးတွေကောင်းအောင်လုပ်ရတယ် ယဟန်ဆိုရင်ကိုယ့်ရဲ့ကိုယ်အကျင့်ကိုကောင်းအောင်လုပ်ရတယ်။ဝိရင်ရောယဟန်ရောဘုရားသားတော်မှန်တယ်မြတ်နှုတ်အကျင့်ကောင်းအောင်လုပ်ရတယ်။စိတ်အကျင့်ကောင်းအောင်လုပ်ရတယ်။အဲ့လိုကိုယ့်ရဲ့ကိုယ်ကျင့်နှုတ်ကျင့်တွေကောင်းအောင်လုပ်တဲ့ကောင်းအောင်လေ့ကျင့်တဲ့ပုဂ္ဂိုလ်ဟာဘာကိုပန်ဆိုင်ဖရမှာလဲ။ဘုရားကဗရန်တရားနဲ့ယဟန်ဝက်လာကိုယ်ဖြစ်လာတဲ့ပုဂ္ဂိုလ်ကြီးပန်ဆိုင်စေခြင်းတဲ့အရာရှိတယ် ကိုကိုကိုအကျင့်ကောင်းအောင်ပြုပြင်နေတဲ့ထိမ့်သိမ့်နေတဲ့စောင့်ရှောက်နေတဲ့ကိုကိုပြန်ပြီးတော့တွန်းပြင်နေတဲ့ကိုကိုကောင်းတဲ့ပုံသွင်းနေတဲ့အာသရကုလဗုဒ္ဓဖြစ်တဲ့ပုဂ္ဂိုလ်ဘာကိုပိုင်ဆိုင်ထားရမှာလဲဘာကိုလက်ကင်ပြုရမှာလဲဘာကိုကိုကစူးစမ်းရမှာလဲဘုရားကအဲ့ဒါကိုညွှန်ပြတော်မူတဲ့ ကိုကိုကိုကိုရှင်ကောင်းအောင်လို့ရှင်ကောင်းအောင်စိတ်ရှင်ကောင်းအောင်ပြုလုပ်တဲ့ပုဂ္ဂိုလ်ဆိုတာဒါအမှန်တန်ကောင်းတာပေါ့မနေ့ကအဲ့ဒီငါးထောင်တော့နောက်ပိုင်းလေးကိုလည်းကြားလိုက်ရနောက်ပိုင်းလေးပဲကြားလိုက်ရဘာလဲဆိုတော့ တွေးတဲ့ကောင်ကဟောင်းရင်းဟောင်းရင်းနဲ့လဲတည်သွားတယ်အဲ့ဒါလေးကြားလိုက်ဘာပြောတယ်လဲသိနာမလို့ဒီရှစ်ဆက်ပြောတယ်နောက်တွေးတဲ့ကောင်ကတော့တွေးတဲ့ကောင်ကိုမြင်တယ်မြင်တဲ့အခါတော့သူကအမိလေးနဲ့မျက်နှာလေးကချိုချိုလေးနဲ့သူ့စိတ်ထဲမှာနှလုံးသွင်းလိုက်တာဒါငါရဲ့မိတ်ဆွေပဲအဲ့လိုနှလုံးသွင်းပြီးတော့ချိုချိုလေးနဲ့သူကပြုမှုတွေဆက်ဆံတယ် အဲ့လိုပြောတယ်သူကဒီလောက်ပဲကြားအဲ့ဒီပြင်ပြန်ပြီးတော့တွေးဆကြည့်ရတာကအဲ့ဒီခွေးရဲ့ပတ်ဝန်းကျင်ခွေးလည်းကောင်းတယ်ပတ်ဝန်းကျင်မှန်ကြီးထောင်ထားပုံရမှန်ကြီးထောင်ထားပြီးတော့ပထမခွေးကအဲ့ဒီခုနသူ့ပုံမဲ့မှန်ထဲမှာမြင်တာပါပဲသူကတစ်ပင်ခွေးလို့ထင်ပြီးတော့သူ့စိတ်ထဲမှာနှလုံးထဲသွင်းလိုက်တာအရန်သူခွေးပဲရန်သူဆိုတဲ့ စိတ်မွေးလိုက်တယ်မွေးပြီးတော့အဲ့ဒီစိတ်ကိုခါတဲ့ဒေါသနဲ့အကြည့်ကျဟောင်းနဲ့ကြည့်ကျဟိနဲ့အကြည့်ကျဒီဒေါသဖြစ်ပြီးတော့ပြုတ်မှုတယ်ပေါ့အဲ့ဒီလိုနဲ့ဟောင်းရင်ဟောင်းရင်ဟောင်းရင်ဟောင်းရင်နောက်ဆုံးတော့ဒီဘွယ်ဝင်သွားရောအဲ့ဒီလိုသဘောပေါက်လိုက်နောက်ပြည့်တဲ့ကောင်ကတော့သူ့ရဲ့အဲ့မှန်ထဲမှာမြင်နေပြီတွေ့လိုက်ကြတဲ့ဟာငါရဲ့မိတ်ဆွေလာပြီငါရဲ့အဖေပါလာပြီငါရဲ့တငယ်ချင်းလာပြီ အဲ့ဒီလိုသူကနှလုံးသွင်းလိုက်တယ်နှလုံးသွင်းပြီးအဲ့ဒီကိုဒီကအမိလေးနဲ့ဒီမျက်နှာလေးချိုးပြီးတော့အဲ့ဒီကိုသူကပြုမှုလေကိုကလည်းဒီတိုင်မဲ့သူပြန်ပြုမှုလေပထမသူရတော့သူကဟောင်းကိုကပြန်ဟောင်းနေတာပထမနေ့ကသူသူလုပ်တဲ့အတိုင်းပြန်လုပ်တာကိုဟောအဲ့ဒီဟာလေးကိုကြားဟောဒါလေးဒီဥပမာလေးကကောင်းတာဒီလိုပါပဲမိမိတို့ဘဝမိမိတို့

ပိုင်ဆိုင်စေခြင်းနဲ့အရာကိုမိန့်တော်မူတဲ့ဝိရိယံအာရပိတုံအလမေဝပါဠိတော်ကအလမေဝတတ္တာပပစီတိနကုလပုတ်တိနဝိရိယံအာရပိတုံတတ္တာပပစီတိနသရတရားနဲ့ရှင်ဟံဝက်လာတဲ့ကုလပုတ်တိနအကျင့်ကောင်းတဲ့ပုဂ္ဂိုလ်ကိုကိုကျင့်နှုတ်ကျင့်ကောင်းစိတ်ကျင့်ကောင်းအောင်ပြုပြင်တဲ့ အမျိုးကောင်းသားဖြစ်တဲ့ရှင်ယဟဟာဝရိယံကျူးစာအာထုတ်မှုကိုအာရဘိကိုအာထုတ်ခြင်းကအလမေဝသင်ဒီလားငါသားယဟန်ငါရဲ့ချစ်သားယဟန်တော်တို့ငါရဲ့ချစ်သားသာမဏေတို့သင်တို့ပိုင်ဆိုင်ရမယ့်အရာသင်တို့ဘဝမှာသင်တို့ဘဝမှာလက်ဆွဲပြုရမယ့်အရာကဘာလဲသင်တို့ဘဝမှာအာကုရမယ့်အရာကဘာလဲဆိုတော့ဘုရားက ဝိရိယကိုအားကိုးဝိရိယအားကိုးဝိရိယဆိုတာကအမျိုးမျိုးရှိတာပေါ့လေတချို့ဝိရိယကောက်ရိုးမီဝိရိယတချို့ဝိရိယရောက်တော့ရှာမီလိုပဲတိတ်ကလည်းတရေရေတောက်နေတဲ့အရှင်ကင်းတဲ့ဝိရိယအာတာပဝိရိယတချို့ဝိရိယအဲ့ဒီလို ဟိုကောက်ယုံကြီးလိုဝရိယမျိုးပိုင်ဆိုင်ရမှာလားရှားမီလိုရဲရဲတောက်ဝရိယမျိုးကိုပိုင်ဆိုင်ရမှာလားတချို့ကအစာပိုင်းလေးတော့ကောင်းတယ်ဝရိယအလယ်ပိုင်းနဲ့အစွန်ပိုင်းမကောင်းဘူးတချို့ကအစာပိုင်းလေးကောင်းတယ်အလယ်ပိုင်းလေးလည်းကောင်းနိုင်တယ်အဆုံးကြောက်တော့မကောင်းတော့အဖျားရှိသွားတယ်တချို့ကအစာလည်းဝရိယကောင်းတယ်အလယ်ပိုင်းလည်းဝရိယကောင်းတယ်အဆုံးပိုင်းအထိလည်းကောင်းတယ် အဲ့ဒီလိုဝရိယအမျိုးမျိုးရှိတဲ့အထဲကဘယ်လိုဝရိယမျိုးကိုပိုင်ဆိုင်ရမှာလဲဘုရားကအဲ့ဒါကိုဆက်ပြီးတော့မိန့်တော်မူတယ်သွားတဲ့အခါမှာကိုဝရိယဆိုတာဘာအတွက်အားထုတ်ခိုင်းတာတော့ဆိုတော့ဘုရားကသူ့အားထုတ်ခိုင်းတဲ့အခါမှာသူ့ရည်ရွယ်ချက်ရှိတာပေါ့ဘလောက်ရဲရဲတဝရိယ ဘယ်လောက်အည်သွေးကောင်းတဲ့ဝရိယမျိုးကိုပန်ဆိုင်ရမှာလဲဆိုတော့ဘုရားကမိန့်ကြားတော်မူလေအမှန်ကောင်းကာမံတသောစနာရုစအဋ္ဌိစအဝတိတတုတရီရိဥပတုတတုမန္တလောဟိတံယံတံဝရိယပုရိတသာမေနပုရိတဝိရိယေနပုရိတပရကမေနပတ္တဗံ နတံအပါပုမိတ်တဝဝရိယတသံဌာနံဘဝိတတိတိဘယ်လိုဝရိယမျိုးပန်းဆိုင်ရမှာတော့ဆိုတော့သူ့ရဲ့จิตတယဟန်ဒီတာမဏီဒီပန်းဆိုင်စေခြင်းနဲ့ဝရိယဘုရားကသူ့ရဲ့တာจิตတယဟန်ဒီတာမဏီဒီကိုလူကျင်တဲ့ပန်းတိုင်ရောက်စေခြင်းတာပေါ့အဲ့ဒီလူကျင်တဲ့ပန်းတိုင်သူ့ရဲ့ตาတွေလူကျင်တဲ့ပန်းတိုင်ရှိတယ်အဲ့ဒီပန်းတိုင်ကိုကိုစီကိုစီရောက်ပြီးတော့ အောင်မြင်မှုပန်းတွေကိုပေါ့လေကိုစီကိုစီပွေပိုက်ပြီးတော့အောင်မန်းနေရှင်းပြီးတော့အောင်မြင်မှုပီတိရစေရင်လားဘောဘုရားရှင်အဲ့ဒီလိုရစေဖို့ရအတွက်ဘယ်လိုဝရိယမျိုးရှိရမှာတော့ဆိုတော့ကိုမာတဲ့ကာမတသောစာအရေးကြီးကြံရင်ကြံမစီ မစောစအနာရုစအကျိုးကြီးကြံရင်ကြံပါစေအဋ္ဌိစအဝတိတ်တုအယိုးကြီးကြံရင်ကြံပါစေတဲ့အင်္ဂါလေးမျိုးနဲ့ပြည့်စုံတဲ့ဝရိယကိုပိုင်ရှင်ရတယ်တဲ့အရေးကြီးကျန်နိုင်အကျိုးကြီးကျန်နိုင်အယိုးကြီးကျန်နိုင်ဟောအဲ့ဒါသုံးခုသတိရိဥပတုတ်တုမန္တလောဟိတံခန္ဓာကိုယ်မှာအတအသွေးတွေ 6ခန်းကြီး6ခန်းသွားပါစေတဲ့အဲ့ဒါကအင်္ဂါတစ်ခုအဲ့ဒီအင်္ဂါ၄မျိုးနဲ့ဝရိယဒါကတော့ကိုလိုချင်တဲ့ပန်းနိုင်ကိုလိုချင်တဲ့အကျိုးရလက်ကိုလောက်ကြတဲ့အခါမှာအခက်အခဲဆိုတာရှိစမြဲပါပဲကလေးအစလူကြီးအစိုးကိုသရောင်းစားအစတကိုရှင်ပင်အစိုးဘာမှမတက်သေးတဲ့ကလေးကနေစပြီးပါမောက္ခကြီးအစိုးဆင်းရဲတဲ့ ကနေပြီးတော့ဟိုမီလီယနာဘီလီယနာဆိုတဲ့ပုံကိုကြီးတွေအဆုံးအကုန်လုံးမှာပဲလူတိုင်းလူတိုင်းမှာအခက်အခဲဆိုတာရှိကြသမြဲပဲအဲ့ဒီရှိကြတဲ့အခါမှာအဲ့ဒီပုံကိုကြီးရဲ့အတွင်းစိတ်တဏ္ဍာကရဲရင်မှုတတိရှိမှုဇွဲရှိမှုအဲ့ဒါအပေါ်မူတည်ပြီးတော့အောင်မြင်မှုရဲ့အောင်မြင်မှုရဲ့ကွာခြားသွားကြတာပဲအခက်အခဲတွေရှိကြတဲ့အခါမှာတချို့မိမိရဲ့ ခန္ဓာကိုယ်ကအသားတွေရော့ပိန်သွားတယ်အင်းအားတွေရော့သွားတယ်ဟောအဲ့လောက်ဆိုရင်လူတွေကတွန့်ညင်လာကြလျှော့ညင်လာကြပြီပျော့သွားညင်ကြပြီလက်မြောက်ချင်ကြပြီဒူးထောက်ချင်ကြပြီရှုပ်ပေးချင်ကြပြီအဲမိမိတို့ထောင်ထားတဲ့အလံလေးကိုလှဲချင်ကြအဲဘုရားကအဲ့ဒီလိုအဲ့ဒီလိုစိတ်ထားမျိုးမမွေးနဲ့ အရေးကြီးကြံရင်ကြံမစေအကျိုးကြီးကြံရင်ကြံမစေအသားကြီးကြံရင်အဲအကျိုးကြီးကြံရင်ကြံမစေအသားအသွေးတွေ6ခန်းရင်6ခန်းသွားပြီပိန်နာလေးလည်းကတော့အသေးမွားပေါ့အာနဲ့အာနဲ့တော်တာလေးလည်းကတော့အသေးမွားပေါ့အခုကအသားတွေအကုန်လုံးကုန်သွားရင်ကုန်သွားမစေတဲ့အသွေးတွေလည်းအကုန်လုံးကုန်သွားရင်ကုန်သွားပါစေတဲ့အယိုးပေါ်အရေးတင်ပြီးတော့အကုန်ပိန်ကတ်၆ကတ်ပြီးတော့နေခြင်းနေပါစေဟောသူ့ရဲ့ဆွဲကဘလောက်ပြင်းတော့အဲ့လို အဲ့ဒီလိုဖြစ်သွားပါစေအုံတော်တဲ့ယံတံဝပုရိသဌာမေနပုရိသဝရိယေနပုရိသပရကမေနပတ္တဗံအာဇာနီပုဂ္ဂိုလ်တွေဒါရောက်နိုင်တဲ့ပိုင်နိုင်တဲ့ပွေးပိုင်နိုင်တဲ့စုပ်ကင်နိုင်တဲ့ပန်းတိုင်ဆိုတာရှိတယ်သာသနာတော်မှာပေါ့ရှင်ဟန်ကြီးကတော့သတ္တပုရိဟနာဖြစ်ပါပဲစာတိနဲ့ပုဂ္ဂိုလ်ဆိုလို့ရှင်လည်းကိုယ့်ရဲ့စာရီတံမြောင်မှုအောင်မြင်မှု စီဝါရေးလုပ်တဲ့ပုဂ္ဂိုလ်လည်းစီဝါရေးမှာအောင်မြင်မှုပညာရေးလုပ်တဲ့ပုဂ္ဂိုလ်လည်းပညာရေးအောင်မြင်မှုကျမ်းမာရေးလုပ်တဲ့ပုဂ္ဂိုလ်လည်းကျမ်းမာရေးအောင်မြင်မှုအဲဒီလိုကိုလုပ်တဲ့လုပ်ငန်းအသီးသီးမှာကောင်းတိတ်ပန်းတိုင်ဆိုတာရှိစမြဲပဲအဲဒီလိုပန်းတိုင်ပန်းတိုင်ရောက်တိုက်တဲ့ပန်းတိုင်သွားတဲ့အခါမှာပုရိသထာမေနအဲဒီလမ်းကိုရှောက်လန်းတဲ့ပုဂ္ဂိုလ်ရဲ့စွမ်းအားတဲ့ဉာဏ်ပါတဲ့စွမ်းအားတဲ့ ဉာဏ်မပါတဲ့ဆွမ်းအားလည်းခရီးကိုမတွင်စေဘူးပုရိသဝိရိယေနတဲ့အဲ့ဒီခရီးလမ်းကိုရှောင်လန်းတဲ့ပုဂ္ဂိုလ်ကဉာဏ်ပါတဲ့ဝရိယဉာဏ်ပါတဲ့ရင်းရင်းမှုရှိရတယ်ပုရိသပရကမေနအဲ့ဒီလမ်းကိုပန်းနိုင်ရောက်အောင်ရှောင်လန်းနေတဲ့ပုဂ္ဂိုလ်မှာဝရိယကသူကပန်းတိုင်မရောက်မချင်းလုံးဝမလျှော့တဲ့မရက်တဲ့ တစင်ပြီးတစင်ပြီးတက်တဲ့ဉာဏ်ပါတဲ့ဝရိယပိုင်ဆိုင်ပြီးတော့ပန်းတိုင်ရောက်အောင်ပန်းတိုင်ရောက်အောင်ရှောက်ထိုက်တဲ့ပန်းတိုင်ပေါ့လေအဲ့ဒီလိုအည်သွေးကောင်းနေနဲ့ပြည့်စုံပြီးတော့ရှောက်ထိုက်တဲ့ပန်းတိုင်ရှိတယ်တဲ့ယဟန်တော်တွေတော့ဒါတခုပန်းတိုင်ပေါ့ယဟန္တာအဖြစ်ပန်းတိုင်ပေါ့စာသင်လည်းစာသင်လည်းစာတတ်မြောက်မှုပန်းတိုင်ပေါ့စာမှုဝဲဖြစ်တယ်ဆိုရင်စာမှုဝဲအောင်မြင်မှုပန်းတိုင်ပေါ့ နာတံအပပုရိတဝဝိရိယတသံဌာနံဘဝိတတိကိုလိုရှင်နဲ့ပန်းနိုင်ကိုမရောက်သေးသမျှဝရိယရက်တန့်သွားတယ်ဆိုတာအဖြစ်မခံဘူးဆိုတဲ့စိတ်တမွေးပြီးတော့ဝရိယကိုကြိုးစားအားထုတ်တင်တယ်ကိုလိုရှင်နဲ့ပန်းနိုင်မရောက်သေးသမျှလက်မမြောက်ဘူးဒူးမထောက်ဘူးအညံ့မခံဘူးအရှုံးမပေးဘူးအလံမလဲဘူး အဲ့ဒီစိတ်ဓာတ်မွေးရတဲ့ဘုရားကအဲ့ဒါမှအာဇာနည်ပဲအဲ့ဒါမှပန်းတိုင်နဲ့ထိုက်တန်သူပဲအဲ့ဒါမှအောင်မြင်မှုနဲ့ထိုက်တန်သူပဲအဲ့ဒီလိုဝရိယမရှိဘူးဆိုလို့ရှိရင်အစဉ်အတန်းမြင့်တဲ့ပန်းတိုင်ကိုမကင်နိုင်ဘူးအစဉ်အတန်းမြင့်တဲ့အောင်ပွဲတွေမဆင်နွှဲနိုင်ဘူးအစဉ်အတန်းမြင့်တဲ့အောင်ပွဲတွေဆင်နွှဲကြည့်ရင်တော့အဲ့ဒီအကြီးအသေးကောင်းနေနဲ့ကြိုးစားကြခက်ခဲဘလောက်တွေ့တွေ့ မလျှော့နဲ့ကိုဝရိယညော့မသွားသေးနဲ့ကိုဝရိယတန့်မနေစီနဲ့ကိုရိယရော့မသွားစေနဲ့ကိုရိယတိုးတဲ့တိုးပြီးတော့ကိုလိုချင်တဲ့ပန်းနိုင်ရောက်တဲ့အထိကြိုးစားကြဖို့မြတ်စွာဘုရားသူ့ရဲ့သားတော်ယဟန်တော်တွေရောတာမဏေတွေရောကြိုးစားတယ်ကြိုးစားကြဖို့မြတ်စွာဘုရားကမိမိကြားထားတဲ့ဆုံးမထားတဲ့စကားပေါ့အဲတော့ ပန်းနိုင်မရောက်သေးသမျှလက်မမြောက်နဲ့အညံ့ခံအညံ့မခံနဲ့အရှုံးမပေးနဲ့ဒူးမထောက်နဲ့ဒူးထောက်ရင်လူညံ့ကိုရင်ညံ့ရဟန်းညံ့ဒူးမထောက်နဲ့လက်မမြောက်နဲ့ကိုထောင်ထားတဲ့အလားမလဲနဲ့အဲအောင်ပွဲရသည်ဒီဆက်လက်ဆင်နွယ်ပြိုင်ပွဲပြိုင်နေဆိုလို့ရှိရင်ကိုရှိကလူလေးကိုကြော်သွားနိုင်တာနဲ့ကိုကအာရကျင်တတ်ပြီးရနေရမှာမဟုတ်ဘူးအပြည့်ပြိုင်တဲ့ပုဂ္ဂိုလ် ကိုရှိလူတွေအကုန်ကြောအကုန်ကြောအကုန်ကြောအကုန်ဖြတ်တယ်အကုန်ဖြတ်တယ်အင်းဒါနဲ့လည်းကျင်းတတ်နေရမှာမဟုတ်ဘူးပန်းနိုင်မှမရောက်သေးတာကိုပန်းနိုင်ပန်းဝင်သည့်အထိတခါမလျှော်သောအပြီးနဲ့ပြီးရမှာကိုမလျှော်သောဝရိယနဲ့ဆက်လက်ဆင်နွှဲရမှာကိုဒီတိုင်းမှာပဲမိမိတို့ရဲ့လူရှင်တဲ့ပန်းနိုင်ကိုမရောက်သေးသမျှမိမိတို့လူရှင်တဲ့အောင်ပွဲကိုမဆွနဲ့နိုင်သေးသမျှမိမိရဲ့လုံးလောက်နည်းနည်းလေးမှရွတ်မသွားစေပဲရက်တန့်မနေစေပဲနဲ့ ကြိုးစားကြလို့ဘုရားမိန့်တော်မူတဲ့ဘုရားရဲ့စကားတော်ကိုဥထိပ်ရပန်းဆင်ပြီးတော့ကြိုးစားကြမယ်ဆိုရင်ဘူရင်အားလုံးယဟန်အားလုံးဘုရားသားတော်အားလုံးအောင်ပွဲအလီစီခံယူနိုင်ပြီးတော့အောင်မြင်မှုပီတိတွေကိုယ်စီကိုယ်စီခံစားနိုင်ရမှာပဲ